မနေ့ကမိမိရဲ့စိတ်အပြေမထွက်ရအောင်လို့ကိုယ်တွေကပေါ်ရလေးတွေပေါ်ဆဲလိုက်ပြီးတော့အမြဲပြတ်ရှိမှရမယ်ဆိုတဲ့စကားကနေပြီးတော့ရှုဆိုတာဟာစံပါမရှိလို့ဖြစ်နိုင်တယ်ဆိုတာပေါ့အဲဒီဟာအခြေခံပြီးတော့စံအကြောင်းလေးတွေပြောတော့ပါတယ် အဲ့ဒီကံလည်းပဲပထမဇန်ဒုတိယဇန်တတိယဇန်သုဒ္ဓဇန်ဒီသုဒ္ဓအနည်းနဲ့ဟောလေအဲ့ဒီကပထမဇန်စပြီးတော့ပြောပါတယ်အဲ့ဒီမှာအင်္ဂါ9ရက်ဆိုင်ငါ9ရက်ရှိပုံလေးဒီမနေ့ကသမညာလောက်ပြောသွားပါတယ်ဒီနေ့အဲ့ဒါဆက်ပြီးတော့လုပ်ငန်းစဉ်နဲ့ဆက်ပြီးတော့ဟောလေရှင်းလင်းဖို့ပါဒီတရားက လေးနဲ့တာမလို့အထူးအားဖြင့်လက်တွေ့နဲ့ပေါက်ဆက်ပြီးတော့ပြောရေးမှာတကယ်လိုအပ်တာမလို့ထပ်ပြီးတော့ပြောမှရှင်းရှင်းလင်းလင်းလွယ်လွယ်နဲ့နားလည်နိုင်ရရှိပါတယ်။ဒါကြောင့်ထပ်ပြီးတော့ပြောနေတာပဲဆိုတာပေါ့လေ။လူသဘောမထားဘဲနဲ့လေးနဲ့နဲ့နာကြားဖို့ရခွင့်ရအေးဒီကတ်ကိုချူတင်နေတော့တတိပေးထားပါတယ်။ ဥဒိတဥပင်္ဂသုတ်ထဲမှာစာအကြောင်းအရာလေးတွေဝိစီယောကာမေဝိသအာကုတလီဓမ္မေဟိပြောပြပါတယ်ဝုထုကာမကိလေသာကာမတို့မှကင်းစိတ်၍ကင်းစိတ်ရမယ်ဒါတော့အာကုတတရားတို့မှလည်းပဲကင်းစိတ်ရမယ်အဲဒီတည်းမှာဝိစီယောကာမေဟိဆိုတာကတပုတ်အာကုတလီဟိ ဓမ္မေဆိုတာကတပုတ်ကင်းကွာရာဖြစ်တဲ့တရားတွေပုံနှစ်ပုံနဲ့ပြထားပါတယ်အဲ့ဒီနှစ်ပုံတွေကချုံးပြီးတော့ဝိက၃မျိုးရှိပုံကိုပြပါတယ်အဲ့ဒီဝိက၃မျိုးဆိုတာကတိကာယဝိကနှစ်စိတ်တဝိကနဲ့သုံးဝိကမနာဝိကဆိုတာပါအဲ့ဒီ၃မျိုးပြပါတယ်အဲ့ဒီတည်းက ကာယဝိဝေကဖြစ်ရမယ်ဆိုတာဝတ္ထုကာမတွေမှခင်းလို့ရမယ်လို့ဆိုတယ်ဝတ္ထုကာမဆိုတာလူကျင်စရာမြင်ကောင်းကြားကောင်းနားကောင်းရတာကောင်းအထစ်တွေကောင်းခေါ်တဲ့ကာမဂုဏ်အာယုန်တွေကိုပြောပါတယ်အဲ့ဒီဟာတွေကခင်းစိတ်တာဒီနေရာဌာနမှာတော့ကာယဝိကာလို့ဆိုထားပါတယ်အာဂုတလေဟိဝိဇယ

ရရှိဖို့ဆိုတာလက်ကားနေလို့ရတာမဟုတ်ပါဘူးအဲဒီဉာဏ်ကြရနာဆရာထိရတဲ့ကာမဂုဏ်အာယုန်တွေကပေါ်တဲ့နေရာကနေပြီးတော့လွတ်တဲ့နေရာစိတ်ဉာဏ်တဲ့နေရာသွားမှအဲ့ဒါတွေကလွတ်သွားပါတယ်သူလုံးဝလွတ်ပလားဆိုတော့လုံးဝလည်းမလွတ်သေးပါဘူးမိမိရဲ့စိတ်ကလေးကိုထားရအာယုန်မှာပေါ့လေအမြဲတည်းစီ ရောက်လေဖို့ရောက်အောင်ချိန်တက်ပေးဖို့ပေါ့လေအဲ့ဒါလိုလုပ်ပေးနေမှလည်းပဲစိတ်တဝေကဒီဝရဏတရားတွေကခေဝေစင်ကြယ်ပြီးတော့စိတ်တဝေကဖြစ်နေပါလေလက်တွေ့နဲ့ပေါက်ဆက်ပြောရလို့ရှိရင်ဆိုကြပါစို့ခုတရားထုံးနေတဲ့ယောဂီပုဂ္ဂိုလ်များပြင်တိုင်းအာယုန်အနေနဲ့သာသီဝမှာစိတ်ကပ်ပြီးတော့ဝင်နေထွက်နေကိုပဲဖြစ်ဖြစ် ရှုမှတ်တဲ့ကာကတာတတိပဲဖြစ်ဖြစ်ဝါပိုက်ကဖောက်မှုပေမှုပဲဖြစ်ဖြစ်ပေါ်တိုင်းပေါ်တိုင်းအာယုလေးတွေကိုမလွတ်တတ်မှတ်နိုင်ရေးအတွက်အဲ့ဒီရှုခွင်းဖြစ်တဲ့အာယုမှာရှုတည်တဲ့စိတ်ကလေးတက်တက်ပြီးတော့ရောက်သွားအောင်လို့ချိန်ရွယ်ပေးတဲ့သဘောလေးပေါ့ရွယ်စည်းချက်ကလေးဥဒေသံလေးပါနေတယ်သူရဲ့ရွယ်စုမှုကြောင့်ချိန်ရွယ်ပေးမှုကြောင့် အဲ့ဒီအာယုံလေးတွေနဲ့ထိပါပုတ်တိုက်တကယ်လို့ဖြစ်သွားတာအာယုံလေးတွေညှိနေသွားတာပေါ့ဝိသတာလေးတွေဖြစ်နေပါတယ်အဲ့ဒီခိုက်တာမှာဝိထုအာယုံကာမဂုဏ်တွေနဲ့လည်းပဲကင်းကွာနေပါတယ်ဒါတော့အဲ့ဒီကာမဂုဏ်အာယုံတွေကိုလိုချင်တဲ့ကာမကိလေသာကာမလည်းမရှိပါဘူးအခြားခြားလူဝရဏတရားကိလေသာတွေလည်းပဲမရှိပါဘူးအဲ့ဒါတွေကင်းနေတာတစ်ချက်မှတစ်ချက်ကင်းနှစ်ချက်မှနှစ်ချက်ပဲ ကင်းကင်းကင်းကင်းနေတာပဲကွာနောက်အဲ့ဒီလိုကင်းပါများတဲ့အခါကျတော့အရှင်ရပြီးတော့အားပြလာတဲ့အခါကိလေသာတွေတော်တော်ဝေးပြီးတော့ကြွားပြီးတော့နေတာဝိက္ခမလာဝိကဆိုတာအလိုလိုရတာအဲ့ဒီလိုဝိက္ခမလာဝိကလေးရလာလို့ရှိရင်စိတ်ဟာထူးထူးခြားခြားကြီးနူးညံ့လာတယ်တိမ်မွေ့လာတယ်ပေါ်ပါလာတယ်တာရှိခံတယ် အလေးကျင့်နေလည်းပဲထူးထူးခြားခြားကြီးရလာတယ်ဖြစ်လာတယ်ဒီမှာအဲ့ဒီတည်းမှာချမ်းသာလေးတွေလည်းနောက်တော့ပါလာတာပုထုကမ္မကိရိတာကမ္မတွေကလောပြီးတော့နိခာမဒုက္ခဆိုတာပေါ့အဲ့ဒါတွေဖြစ်လာတယ်ကာမဒုက္ခတော့သွန့်လွတ်လိုက်ရတော့တာပဲကောင်းလေးတွေမြင်ကြနာစာထိပြီးတော့ချမ်းသာလေးတွေပေါ့လေအဲ့ဒါလေးတွေတော့လွတ်သွားပြီအဲ့ဒီချမ်းသာတော့ လက်မဲ့ဖြစ်သွားပြီ။ဒါပေမဲ့လို့အဲ့ဒီနေရာမှာအခုထူးခြားတဲ့အနိခါမသုခရောက်လာတယ်။ဒီနေရာပြင်လည်းပဲဝိသီဝကာမိဆိုတဲ့ပထမပုံတွေကဝုထုကာမခိရိတာကာမတွေမှာကျင့်ပြီးတော့ကိလေသာဖြစ်ခြင်းရဲ့အကြောင်းအာယဝုထုတွေကိုပယ်ဖို့ပြပါတယ်။ဝိသအကုတ္တလေဓမ္မေဆိုတဲ့ စကားတွေကအကုသိုလ်တို့မှကင်းစိတ်၍ဆိုတာပေါ့လေအကုသိုလ်ဆိုရင်ဘာအကုသိုလ်မှမရှိဘူးဒီခိုက်တာမှာကင်းစိတ်ဆိုတဲ့စကားနဲ့စကားနဲ့ပါပြတယ်ဆိုတော့ကိလေသာပယ်ပုံကိုပြပါတယ်ကွာအခိုက်အတန့်ပယ်ပယ်လိုက်ပုံလေးကင်းကင်းသွားပုံလေးပြပါတယ်ဘယ်သူကပယ်တယ်လဲလို့ဆိုတော့အဲ့ဒီကျူတိစိတ်ထဲမှာပါတဲ့သံအင်္ဂါပေါ့ဟွန်းသံအင်္ဂါဥတဲ့အင်္ဂါ ပြီးတော့ဝိသရာအင်္ဂါကိုကျန်တဲ့ဟာတွေလည်းပဲထည့်ကြလို့ပါပါတယ်ပြီးတော့ဇာနာဆိုတဲ့ပုဂ္ဂါစူးစိုက်စိုက်ရှုဆိုတဲ့ဟာအတိပ္ပယ်မယူရပါဘူးလောင်ညှက်ဖြစ်တယ်ပယ်ချဖြစ်တယ်ဆိုတဲ့အတိပ္ပယ်လည်းရတယ်ဒီဇာလေးတွေဖြစ်နေလို့ဒီအငြိအကျေးတွေပေါ့လေကင်ကင်ကင်ကင်သွားတယ်ဆိုတာသိတင်ကြတော့အဲဒီလိုဇံဖြစ်အောင်အထုတ်ရပထမအထုတ်ရမှာ စိတ်ဥစွာဝိတ္တနဲ့ဝိสารဟာတော်တော်အရေးပါပါတယ်ဒီတော့သူတို့နှစ်ဦးဟာအချင်းချင်းထူးခြားပုံလေးတွေတော့ကျန်ကံများမှာဥပမာအမျိုးမျိုးတွေပြထားပါတယ်အဲဒီပြထားတဲ့ဥပမာတွေကတိတာယုံနှစ်မျိုးလောက်ပဲဘုန်းကြီးကလက်တွေ့နဲ့ပေါင်းစပ်ပြီးတော့ဖော်ပြပါမယ်ဟိုအငြိအကျေးတွေတင်းနေတဲ့ ကြီးကွက်ကြီးတစ်လုံးရှိတယ်အဲ့ဒီကြီးကွက်ကိုအငြိကြီးတွေကြောင်ကျင်အောင်လို့လက်တစ်ဖက်ကခိုင်ငင်ငင်းငင်းကင်ပြီးတော့အခြားလက်တစ်ဖက်ကအဲ့ဒီအငြိကြီးတွေကင်းစီနိုင်တဲ့ဆေးပေါ်ကြီးချွတ်ဆေးပြီးတော့အဲ့မှာ brush ပေါ်အဲ့ဒါတုတ်လိမ့်ပြီးတော့ပုတ်တိုက်ပေးပါတဲ့ အဲ့လိုပုတ်တိုက်ပြီးလို့ရှိရင်အငြိကြီးတွေအလိုလိုရှင်သွားတာပဲဒါလိုပဲသူအာယုတစ်ခုခုကိုပေါ့လေကင်ထားတာဟိုအပြင်နှာခေါင်းမှတ်တဲ့ပုဂ္ဂိုလ်ဆိုရင်နာသီဝထားပြီးတော့ဝင်တိုင်းဝင်တိုင်းထွက်တိုင်းထွက်တိုင်းပေါ့လေအဲ့ဒီအာယုလေးကိုအရမိဥတက်နဲ့ထိုင်နေခြင်းနဲ့ကင်ထားတယ်အဲ့ဒီသဘောလေးတတိကျသိရအောင် ဝိสารအနေနဲ့ပေါ့လေပွတ်တိုက်ပေးရတယ်ပွတ်တိုက်ပေးတဲ့အခါကျတော့အညီကြီးတွေကင်းစင်ပြီးတော့နှခေါင်းနာသီးဝါမှာရောက်နေတဲ့ကောနာလေသဘောလေးတွေပေါက်နာပင်နာဖောက်လို့ရှိရင်ပေါက်နေပင်တဲ့သဘောလေးဒါလေးတွေဒီမိသားတာတွေ့လာတာပဲဒီတော့ကြီးွက်ကိုကင်ပြီးတော့တိုက်ရမှာကင်ထားတဲ့တစ်ဖက်ကကင်ထားတဲ့လက်ကဥတက်နဲ့တူပြီးတော့ အခြားတစ်ဘက်ကခိုင်ခိုင်ရဲရဲပုတ်တိုက်တဲ့လက်ကဝိသရနဲ့တူပါတယ်ဒီဥပမာအမှန်ရှင်းပါတယ်ခုဘုန်းကြီးတို့ယောဂီတွေလည်းပေါ်ရအာယုလေးတွေကိုပေါ်တိုင်းပေါ်လေမလွတ်တတ်နေမှာဝိတက်နဲ့ဖတ်နေရရှိတဲ့စိတ်ကလေးတွေရှိရအောင်ပေါ်မှာရောက်သွားအောင်ဆိုပြီးတော့ဒီမှာတင်ပို့တဲ့အနေနဲ့ပေါ့လေဒီမှာအရမီဖတ်နေတာအရမီဖတ်ပြီးတော့အဲ့ဒါလေးကို ပွတ်တိုက်တုံးတတ်တဲ့အနေပေါ်တွေမှာဆင်ခြင်တဲ့သဘောလေးတွေလည်းမတိမတာပါပါတယ်ပြောနေတာကကြာပါသေးတယ်ဖြစ်တာကတခဏလေးပါပဲအဲတော့အာယုံလည်းပဲအရမီဖမ်းရမယ်ဒီဟာကိုလည်းပဲပွတ်တိုက်တကယ်လို့ပေါ့လေတုံးတတ်ပြီးသားလည်းဖြစ်ဖြစ်သွားပါလားအာယုံမမိလို့ရှိရင်တော့ပွတ်တိုက်လို့မရပါဘူးအာယုံမိမှပွတ်တိုက်လို့ရပါတယ်ခုနကြီးအိုးကိုတစ်ဖက်ကမကင်နဲ့တိုက်နေဟိုလိမ့်ဒီလိမ့်နဲ့ဘယ်တိုက်လို့ရမလဲ တစ်ဖက်ကတော့ကင်ထားပါတယ်ဒါပေမဲ့အခြားတစ်ဖက်ကမပွတ်တိုက်ဘူးဆိုလို့ရှိရင်လည်းပဲကြီးအငြိကြီးမပြောင်းဘူးအဲဒါလက်နှစ်ဖက်လုံးအတုံးကြပါတယ်ဒါလိုပဲကိုအာယုံကိုအမိဖမ်းအဲ့အာယုံကိုပွတ်တိုက်တကယ်ဆိုတုံးတက်တဲ့သဘောလေးဟာနှမျိုးလုံးပါနေဖို့သိအရေးကြီးပါတယ်တချို့တချို့ယောဂီများအဲ့ဒါလေးတွေအားနေကြတဲ့အတွက် ပြည်ပြည်ပြင်းပြင်းမရှိတော့မှတ်မိတဲ့ညာလေးဘာလဲဆိုတာမေးလိုက်လို့ရှိရင်မရှင်းပဲဖြစ်တတ်ပါလေဝိဇာရကသုံးတတ်တယ်ဆိုလို့တမင်တက်တဲ့အလွတ်ပေါ်လေးသုံးတတ်တာမျိုးတော့ဒါတော့မလိုလားအပါဘူးအဲဒီလိုသုံးတတ်ရမယ်လို့လည်းပဲအတိတ်ပဲကောင်းမလွဲဘူးလည်းပဲအရေးကြီးပါတယ်အများအားဖြင့်အနောက်နိုင်ငံသားတွေဟာသူတို့သင်လာတဲ့ပညာက ဆင်းရဲတုံမမြင်တုံนี่အမှန်တရားများတယ်ကလေးဘဝကျောင်းသားဘဝကစပြီးတော့ဒါပါလဲဒါပဲလို့လဲဒါပါကြောင့်လဲဆိုတာပေါ့လေအဲ့ဒီအလေးထားတွေကအမှန်တရားများတယ်လက်ပြီးအားထုတ်တဲ့တရားနယ်ထဲမှာအဲ့ဒီလိုအလွတ်စီရင်သုံးသပ်တဲ့သဘောမျိုးတွေပါနေလို့ရှိရင်တော့ပဲနည်းနဲ့မှအာယုန်နဲ့မှစိတ်နဲ့မထိပါဘူးမမိပါဘူးဥစ္စာသဘောမျိုးဖြစ်နေပါဘူး အလွတ်ကြံစည်တဲ့ဝိသရာသဘောမျိုးပဲဖြစ်သွားနိုင်တယ်။တကယ်လက်တွေ့ဝိသရာတော့မဖြစ်နိုင်ဘူး။အာယုနဲ့မထီးဘူးဆိုလို့ရှိရင်တော့အဲ့ဒီဟာပါလဲဆိုတာလည်းအရှိမရနိုင်ပါဘူး။အဲ့ဒီချက်ကလေးတွေတော့သိတည်ထားဖို့လိုပါတယ်။ဟိုအတုတဲ့ခိုက်တန်လေးမှာအချိန်ကိုလူပန်းလောက်တကယ်ပရမတရားအစစ်တွေကိုပေါ့လေ။ရှိဒီဝါကြီးမတိမှဆိုရင်လို့ဘုန်းကြီးကဟန်တာတဲ့သဘောပါ။ ဟိုယောဂီများရဲ့အသိဉာဏ်ကိုချိုးနှိမ်တဲ့အနေနဲ့ပြောတာမဟုတ်ပါဘူး။ဘုန်းကြီးတို့စာပေရရောလက်တွေ့ရရောဉာဏ်မျိုးမျိုးရှိတဲ့တဲကသုတမယဉာဏ်နဲ့စိန်တမယဉာဏ်တချို့လောကီဆန်ထဲမှာပါတဲ့ဉာဏ်တွေဟာပရမတ္တတရားအစစ်ကိုမသိနိုင်ဘူးတဲ့။ဘာဝနာမယဉာဏ်ကသာပရမအစစ်ကိုသိနိုင်တယ်လို့ဒီလိုဆိုပါတယ်။ ထင်ရှားဆုံးဥပမာပြောလို့ရှိရင်ပန်းတိဆိုကြပါစို့ပန်းတိကိုကိုရှေ့မှာချထားပန်းတိချိုရဲဆိုတာအများနာလည်းနေပါတယ်စာဘူးလားဘာလည်းပဲရှိနေတာပဲငကောလည်းပဲစားဘူးနေတာပါပဲခိုးတို့ကစားဘူးလို့ချိုတာသိတာကတော့အဲ့ဒါစဉ်းစားပြီးတော့သိတာပဲအဲ့လိုစဉ်းစားပြီးတော့သိမဲ့အစားပန်းတိကိုစကားထဲထည့်ပြီးတော့ဝါလိုက်လို့ရှိရင်တော့အရသာသိတာက ပါဠိစိတ်ကြပြီးတော့ပါဠိချိုတယ်လို့သိတာကတော့တုတ္တပြယညာစတယ်ပဲသတ္တထရောက်လို့ဝါပြီးတော့ချိုဟန်လိုက်တာဒါဘာဝနာမြညာသဘောမျိုးပဲလက်တွေ့ကြည့်ပါလားအဲ့ဒီအတိတွေအမှန်တန်ကွာခြားပါတယ်အဲ့တော့ပေါ်တိုင်းအာယုံကိုချိန်သားကပ်ပြီးတော့ဖြစ်ဖြစ်နေနေပေါ့လေရှုနေပြီဆိုရင်သံသဘောတွေကပါနေတော့နောက်ပိုင်းမှာဥပဒနာဆန်းနေဥပဒနာညာနေဖြစ်လာတယ်အဲ့လိုဟာမျိုးမှာ တည်ကြပါတယ်ကွာကိုယ်တွေ့ပဲသူကမြင်လို့မရတော့ဘူးသူယောဂီတွေတကယ်ကိုယ်တွေ့တွေသိရအောင်မြင်လို့မရနိုင်တော့အောင်ပေါ့လေအတိတွေပွားရအောင်ကြိုးစားနေကြတာအဲ့ဒီကြိုးစားရမှာကအာယုနဲ့မစိတ်နဲ့ချိန်လိုက်ပြီးတော့ဝိတက်ပါတယ်အာယုထိမိတဲ့ဝိသရာတွေတစီပါနေတယ်တော့အဲ့ဒီဟာတွေရှိလိုက်ရှိလိုက်မှာပါဖို့သိရေးရှိပါတယ်ဝိတက်ဝိသရာနှမျိုးရဲ့ထူးခြားပုံလေးတစ်မျိုး နောက်ဥပမာတစ်ခုပေးထားပါသေးတယ်။အဲဒါအထင်ရှားဆုံးပြောရလို့ရှိရင်ဘုရားတို့ဓမ္မတိပညာမှာစက်ဝိုင်းတစ်ခုလောက်တော့မယ်ဆိုရင်စူးလေးတစ်ခုပါတယ်ခရိယာလေးတစ်ခုရှိပါတယ်။တစ်ဖက်ကစူးလေးတစ်ခုကိုဘိုးအချက်မှာပေါ့ကြီးထောက်ထားပြီးတော့အခြားတစ်ဖက်ကလှည့်ရတယ်စက်ဝိုင်းဖြစ်သွားအောင်ပေါ့ကြီး။အဲဒီလိုထောက်ထားပြီးတော့လှည့်မှညီညာတဲ့စက်ဝိုင်းတစ်ခုဖြစ်လာနိုင်ပါတယ်။ ပြီးတော့ထောက်ထားတဲ့တစ်ဖက်ကထောက်ထားတဲ့စူးကဘာနဲ့တူတယ်ဆိုဝိတက်နဲ့တူတယ်ဝိတက်ကပေါ်ရအောင်လေးမှာထောက်ထားတယ်မလွတ်ရအောင်ထောက်ထားအခြားတစ်ဖက်ကပုတ်တိုက်အဲလှည့်ပြရတာအာယုန်တိုင်းကိုထိတိမိအကုန်လုံးချုံမိငုံမိအောင်ဆိုပြီးတော့လှည့်ပြရတယ်ဆရာတော်ကလှည့်ရစူးနဲ့ဥစ္စာကလည်းတူရတယ်ကွာအဲ့ဒါပြထားပါတယ်ဝိတက်ကမထောက်ဘူးလို့ရှိရင်ဝိသရာကလည်းလှည့်လို့မရဘူး သိအရေးကြီးပါတယ်အဲ့ဒီနှစ်ခုဒီကိရိယာနှစ်ခုဘက်ဒီဘက်ချွန်လေးပြည့်စုံသွားမှလိုအပ်တဲ့စက်ဝိုင်းအဲပေါ်ထွက်တယ်လို့ပဲထို့အတူပဲအာယုတခုပြီးပြီးသားသားဖြစ်ရပါဝိတက်ကလည်းပဲအာယုကြီးမိအောင်ထောက်ရမယ်ဒါရီရတယ်လှက်ပါရမယ်ဒီမှာညီညာညာလေးပေါ့ဒီဝမ်းဝဲဆက်ဆက်လေးတိတိမိမိလေးချုံချုံချုံငုံငုံလို့ရမယ်အချိန်ရလည်းကြာသွားတာဖြစ်တော့ရှိဆက်ပြီးတော့ပြောဖို့မရှိတော့ပါဘူး။အော်ဒီနေ့ဒါတော့ပဲတော်ကြပါစို့။ အဲ့ဒီတိုင်ယောဂီများပေါ်တိုင်းပေါ်တိုင်းသောအာယုံလေးကိုပေါ်ကျဲမှာပေါ့လေမလွတ်တမ်းဟူးတဲ့နဲ့ထောက်ပြီးတော့ဝိသရနဲ့ပေါ့လေပိပိဒတာဖြစ်ရတဲ့အကုန်လုံးချုပ်မိငုံမိအောင်ဝမ်းဝမ်းဆက်ဆက်ကလေးပေါ့လေသင်ရှားအောင်တုံ့တက်နိုင်ကြပါစေတုံ့တက်ပြီးဥပဒနာညာနဲ့အစဉ်စဉ်တည်ပြီးတော့ယုံနာနံပါတ်3ဖြစ်တဲ့နေပါအောင်ရနိုင်ကြပါစေလို့ဆုတောင်းရည်တရားရှင်းပြလိုက်ပါတယ်